ဒီကနေ့တော့တရားမဟောသေးခင်မော်လမြိုင်တဝဲခကြီးထွက်ပြီးတော့တရားဟောခဲ့ရတဲ့အကျိုးအကြောင်းလေးနည်းနည်းပြောအောင်အကျိုးရတယ်သိကြရတယ်ဟိုတယောက်ချင်းတယောက်ချင်းပြောနေရင်လည်းပဲပြောလို့မပြီးလာဇန်14ရက်နေ့ကဒီကနေပြီးလေညာနဲ့မော်လမြိုင်ကို ရောက်သွားဟိုမှာအပင်ဆူဆူနေကြပါတယ်14ရက်နေ့ညမှာစပြီးတော့တရားပွဲကျင်းပဒီကတခါကြီးသာဝုသွင်ရဲ့သူချက်တော်စီရီအနီးမှာဓမ္မယုံကြည်ပါတယ်သူချက်တော်စီရီတရားပွဲတော်ဖြစ်တဲ့အတွက်အဲဒီဓမ္မယုံမှာတရားပွဲကျင်းပဓမ္မယုံက ဒီဓမ္မကတော့မကျေရပါဘူးသူကလည်းကျင်းတယ်အရာကတော့သူတော့ပဲအနာကလည်းကျင်းတယ်ဒါဓမ္မယုံကတော့ခါကျင်းခြင်းပါပဲအပြင်မဲ့မှာပြိဿတွေနေကြတယ်အများအများအများကြီးပါပဲအဲ့ဒီတညာဟောပြီးတော့နောက်တညာကျတော့အပြင်မဲ့မှာအပြင်မဲ့ကွင်းမှာကွင်းဆိုလဲသူကဆက်ရစ်ပါပဲဒါနာတရားဟောနေကြ အများတရားဟောနေကြနေရကွင်းလေးရှိပါအဲဒီကွင်းထဲမှာတရားဟောပရိသတ်တွေတော်တော်များပါတယ်အရင်တညကတော့သူတို့ဟိုမှာမြစ်စစ်သူဖရာလှည့်ပွဲကနှစ်စဉ်စဉ်ကျင်းပအဲဒီနေ့ညမှာတရားဟောတဲ့အချိန်မှာပဲသူတို့ကလည်းလှည့်လာအဲလှည့်လာတော့အဲဒီနာဓမ္မအောင်ဘင်းနာကလှည့်ပြီးတော့ လမ်းလေးရှိတယ်ဒီလမ်းလေးကပဲလှည့်လာတော့အပြင်ဘက်မှာတရားဝဲကျင်းပလို့ကျင်တရားဝဲပရိသတ်တွေလည်းဖြတ်သွားမလို့ကျင်အဲ့ဒါကြောင့်သူတို့ပထမနေ့ကတော့ဓမ္မယုံထဲမှာကျင်းပပြီးတော့ဒုတိယနေ့မှာပြင်ဘက်မှာကျင်းပအဲရဒါနဲ့တရားဝဲပြင်သွားတဲ့တခါတွေက

9ရက်လောက်ကြာမှာပဲလို့ဒီလိုအောင်းမိပါတယ်အဲဒီကသာဝိကျော်တရနေ့ကိုရောက်သွားတဲ့အခါကျတော့မင်းများအစီအစဉ်လုပ်ကြည့်တော့သူစီမှာတရားဝဲကျင့်ပနေကြဖြစ်ပါတယ်အနည်းဆုံး9ရက်လောက်တော့ဟောမှာပဲတရားဝဲဒါရင်းနဲ့9ရက်လောက်ဟောရတာပေါ့လေ2ရက်လောက်နားပြီးပြန်ဟောတယ်မြိုင်မှာည3ရက်နေပြီးတော့ဒီ7ရက်နေပြန်ရောက်ဖို့ရ စီစဉ်လုပ်ထားပါတယ်သူတို့စီကတရားပွဲကျင်းပတော့လေအများစုပြီးတော့သူဟာလူငယ်အဖွဲ့ကနေဒီကောင်းဆောင်ပြီးကျင်းပဘုန်းကြီးပင်တော့ကတော့ဟိုတက္ကမကြီးတယောက်နာမည်နဲ့ပင်လာတော့စောကြီးဆိုတက္ကမကြီးတယောက်နာမည်နဲ့ပင်တော့ဒီတက္ကမကြီးကပဲတရားဝဲလုပ်တဲ့အောင်းမေးတော့ဟိုကြတော့သူဟာဒီလိုမဟုတ် လူငယ်ကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးသူတို့ဖွဲ့ကကျင့်ပါတဲ့တရားပွဲသူတို့ဖွဲ့ကျင့်ပါတဲ့တရားပွဲဆိုတော့ကျင့်ပါတယ်သူတို့ဖွဲ့ကလည်းပဲတရားပွဲကျင့်ပါဖို့ရာရာမုံငွေတော့ဘာလို့သုံးထားတယ်လဲမရှိဘူးတဲ့သူကတရားပွဲကျင့်ပါတဲ့ခါကျတော့မှပဲသူတို့သူငွေကောက်ခံပြီးတော့တရားပွဲစီတုတ်တယ်တဲ့သူတို့သတင်းရအဲ့ဒါနဲ့တော့

အဲသူတို့ကုသိုလ်ပါဝင်ရမှာသဘောကျလာဒါကြောင့်မို့သူတို့ဒီလိုလုပ်ရပါတယ်သူတို့ကပြောဒါပေမဲ့လည်းဘုန်းကြီးတရားပွဲတော့မလုပ်ပါနဲ့လို့နော်ဘုန်းကြီးကသူခံသွားတယ်လို့ပြင်နေမယ်လို့ဒီမှာမကောင်းဘူးဘုန်းကြီးကတရားပွဲကလည်းပဲဒီတူတယောက်ကဖြစ်စဉ်များဖြစ်စဉ်တာဝန်ယူပြီးတော့ပြင်မှာဘုန်းကြီးကလိုက်တာပဲလို့ဒီလိုအတူခံဖို့ပါဖို့ဆိုတာလည်းဘယ်မှမလိုက်ဘူးလို့လားမလုပ်ပါနဲ့လို့ သူတောင်းပန်ထားရသူကသူတို့တရားတရားရှိရင်လည်းပဲသူနိုင်တဲ့ဌာနကိုညွှန်ကြားပါလို့သူကသူတို့ပြုပါလိမ့်မယ်အဲတော့ပြောရဒါနဲ့သူတို့လည်းပဲဘုန်းကြီးညွှန်ကြားတဲ့အတိုင်းပဲဒီတရားပွဲမှာတော့တရားဟိုတင်းကြောက်ပြီးတော့သူမခံပါဘူးသူတို့သူတို့တရားတရားရှိလို့လားဒီပဲပုဂ္ဂိုလ်တော့သူပြီးတော့အဲဒါနဲ့သူတို့တရားပွဲကျင်းပကြတယ်။ဉာဏပရိသတ်တွေတော့များပါတယ်ဇွဲလည်းကောင်းပါတယ်သူတို့ 9ရက်ဆက်ပြီးတော့တရားဟော9ရက်လုံးလုံးတရားနာပရိသတ်တွေများများပဲကြည်နေတာပါပဲသူတို့ဘောလုံးကွင်းဘောလုံးကွင်းထဲမှာကျင်းပါတဲ့ဘောလုံးကွင်းတစ်ခုလုံးလို့ပြည့်တယ်လို့ပါပဲနည်းနည်းပါးပါးပဲရော့တရားနာပရိသတ်တွေများပါတယ်အဲဒီကတရားဟောပြီးတော့သူတို့ရှင်မုတ်တိဆိုတာ တဝဲမှာသူနာမည်ကြီးတဲ့တကိုးကြီးဆရာပေါ့အဲဒီမှာလိုက်ဖို့အဲဒီမှာလည်းပဲသူတို့အဲဒီရကသူတွေစုပြီးတော့တို့တရားအနည်းငယ်ဟောတရေကတော့တောင်ပေါ်မှာကမ္မထာဌာနလေးတစ်ခုရှိပါတယ်ဒီမှာလာတရားထုတ်သွားတဲ့ဥဝင်တော်သားဆိုတဲ့ဘုန်းကြီးကသူကမ္မထာပြရအဲဒီတောင်ပေါ်မှာရှင်မုတ်ကြီးကနေပြီးတော့2မိုင်လောက်ဝေး သဝယ်မျိုးကနေသွားလို့ရှိရင်10မိုင်လောက်ဝေးပါတယ်။ဟောတကားလမ်းပြီးပါပဲ။အဲဒီနာပဝဉ္ဇဉ်မှာလည်းပဲသာသာရရရွာကြီးတွေရှိနေပါတယ်။အဲဒီတောင်ပေါ်မှာဘုရားရှိရဲ့ဘုရားဘေးနားမှာကမ္မထမ်းကျောင်းတွေလို့စောက်တာ။တော်လေးတောင်နေနေပါပဲ။သစ်ပင်တွေကြိုကြားတဲ့ကမ္မထမ်းကျောင်းလေးတွေကဘုရားကျောင်းကြီးရတဲ့ကျောင်းတော်များပါတယ်ကမ္မထမ်းတွေစောက်တယ် တော်တော်သာသာရရပါပဲဝါတွင်ဆိုလို့ရှိရင်တော့ဒီကမ္ဘာကြောင်းနေတရားအထုတ်တဲ့ပုဂ္ဂိုလ်တွေ300 400ရှိတယ်လို့သူပြောပါတယ်အချို့ကလည်းပဲဥပ္ပဆောင်လုံးတော့အထုတ်တာနဲ့သူပါရဲ့တော့အဲ့ဒီနေရာမှာအဲ့ဒီမှာလည်းပဲဒီနေ့သွားပြီးတရားဟောနောက်မောမကဆိုတာလေကောင်းလေသားရပြီးတော့ကျမ်းမာရေးရတယ်ဆိုပြီး အများကကြည့်ကြထားတဲ့နေရာသူတို့လိုက်ပြီးတော့ကိုးတာနဲ့အဲဒီမှာလည်းတညရဒီမှာတညတရားဟောအဲဒီကပြန်လာတော့မော်လမြိုင်မှာဘုရားရှင်ကနေခဲ့တဲ့တောင်ဝင်းတိုက်ကြောင်းမှာတညရပြီးတော့အဲဒီသူတို့ကြောက်တကားတွေအားလုံးဟိုကရှိတဲ့တန်ဃာတွေရောပါပဲဆွန်ကျွေးတောင်ဝင်းမှာရှိတဲ့တန်ဃာတွေဆွန်ကျွေးပြီးနောက်နှစ်ရက်တရားဟောဉာဏ်ပရိသတ်တွေများပါတယ် မောဇင်ကလည်းများတာပါသို့တော်လည်းတပွဲကလောက်တော့ပဲများဘူးတပွဲကတော့ပုံများအဲဒီကတရားဟောပြီးတော့ဘုန်းကြီးက7ရက်နေ့ဒီလာဖို့ရနေ့ကြတော့မောလင်းညာမရှိတာနဲ့ဒီနေ့ကဒီနေ့မလာရဘူးဟွန်းသောစားနေတော့မှဒီကသောစားနေတော့ကြတော့မှဒီကအပြောင်းလဲတွေဖြစ်နေတဲ့အကြောင်းဒီယူကမှနှွင့်နေတဲ့ဆရာဝန်ကပြောဆရာဝန်ကသောစားနေတော့အဲဒီက နေပြီးတောင်ဝဲသွားကနေကြတော့လေညာအကြောင်းမင်းများကြည့်တော့မနေ့ကင်းလေညာကိုမလာသေးဘူး။ဒါနဲ့ညနေလည်းလာမှာမဟုတ်ပါဘူး။သာဘုံမရပါဘူး။အသုံးစားပြီးတော့နေညနေလည်းမလာဘူး။အဲဒီနောက်တည့်ရက်မှဆယ်နှစ်ရက်နေကမှဆယ်နှစ်ရက်နေကမှအဲညနေပိုင်းမှအဲဒီလေညာနဲ့လိုက်ပြီးတော့လာတော့သူကြောက်ပြီးတော့လာ။အဲဒါသူကြီးစဉ်အချင်းကျုပ်ပေါ့။